။အခနျး20အငယ်1မှ9တဖန်ထာဝရဘုရားသည်ယောရှုကို ခေါ်တော်မူ၍၊သင်သည်ဣသရေလအမျိုးသားတို့အားဆင့်ဆိုရမည်မှာ၊ငါသည်မောရှေအားဖြင့်မှာထားသည်အတိုင်း၊လူအသက်ကိုသတ်မည်ဟုအကြံမရှိဘဲအမှတ်တမဲ့သတ်မိသောသူသည် ပြေး၍မှီခိုရာမြို့တို့ကိုရွေးထားကြလော့။သေစားသေစေသောသူလက်နှင့်လွတ်၍မှီခိုရာမြို့ဖြစ်ရသတည်း။ထိုမြို့တစုံတမြို့သို့ပြေးသောသူသည် မြို့တကားဝ၌ရပ်၍ထိုမြို့၌အသက်ကြီးသူတို့အားမိမိအမှုကိုကြားပြောသောအခါသူတို့သည်မြို့တဲသို့ခေါ်၍သူတို့ထံမှနေရာချရကြမည်တေစားတေစီသောသူသည်လိုက်လာလျင် သူလက်သို့တံ့မိသောသူကိုမအပ်ရအကြောင်းမူကားထိုသူသည်မိမိအဖော်ကိုအညှိုးမထားဘဲအမှတ်တမဲ့တံ့မိ၏ ထိုသူသည်ပရိသတ်ရှေ့သို့ရောက်၍တရားစီရင်ခြင်းကို မခံမှီသော်၎င်း၊ထိုကာလယဇ်ပုရောဟိတ်မင်းမသေမှီသော်၎င်း၊ထိုမြို့၌နေရမည်။ထိုနောက်မှ ပြန်လာ၍အထက်ပြေးရသောမြို့၊မိမိနေရင်းအိမ်၌နေရသောအခွင့်ရှိရမည်ဟုမိန့်တော်မူသည်အတိုင်း၊သူတို့သည်ဂါလိလဲပြည်၊နဿလိတောင်ပေါ်မှာကေဒေရှမြို့၊ဧဖရိမ်တောင်ပေါ်မှာရှေခင်မြို့၊ယုဒတောင်ပေါ်မှာ ဟေဗြုန်မြို့တည်းဟုသောကိရယတာဘမြို့တို့ကို၎င်း၊ယော်ဒန်မြစ်တစ်ဖက်ယေရိခေါမြို့အရှေ့မှာရုဗင်ခရိုင်၊တောလွင်ပြင်၌ဗေဇာမြို့၊ဂဒ်ခရိုင်၊ဂိလဒ်ပြည်၌ရာမုတ်မြို့၊မနာရှေခရိုင်၊ဗာရှန်ပြည်၌ဂေါလန်မြို့တို့ကို၎င်းရွေးထားကြ၏။ဤမြို့တို့ကား၊ဣသရေလအမျိုးသားဖြစ်စေ သူတို့တွင်တည်းခိုသောတပါးအမျိုးသားဖြစ်စေ၊အမှတ်တမဲ့လူအသက်ကိုသတ်မိသောသူသည်သေစားသေစေသောသူလက်နှင့်လွတ်၍ပရိသတ်ရှေ့သို့မရောက်မှီတိုင်အောင်ပြေးရသောအခွင့်ရှိစေခြင်းငှါရွေးထားသောမြို့ဖြစ်သတည်း